သာသနာတော်တက္ကရာ2559ခုနှစ်ကောဇာတက္ကရာ1385ခုနှစ်ဝါဇူလာဇန်6ရက်ခရစ်နှစ်2013ဇူလိုင်လ13ရက်စနေနေ့ယနေ့အမေရိကန်နိုင်ငံ ကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုဟမ်မွန်ဘေးမြို့ဓမ္မနန္ဒဝိဟာရအကြောင်းတိုက်တော်ကြီးအတွင်းမှာဆင်ရင်ကျင်းပတဲ့ဒေါ်မော်လီမိသားစုနဲ့ဥထုံမောင်ဒေါ်ရေလင်းမိသားစုတို့ရဲ့ဓမ္မဒါနအမတဒါနအလူတော်ဖြင့်ခொနရဲ့မဟာတတိပဋ္ဌာန်ဝိပဿနာအချိန်ပြည့် တရားစခန်းပွဲကြီးဟာဖြင့်ယနေ့အောင်မြင်ပြီးဆုံးတဲ့ပွဲတော်ကြီးဖြစ်ပါတယ်။ယနေ့အောင်မြင်ပြီးဆုံးခဲ့ပြီဖြစ်ပါတယ်။အဲဒီအောင်မြင်ပြီးဆုံးတာလည်းပဲတကယ်ဝမ်းမြောက်ဝမ်းသာယောဂီများကိုယ်တိုင်ချိန်ပြည့်ကြိုးစားပွားများအထုကြတာကိုတွေ့ရတဲ့အတွက်ဘုန်းကြီးများလည်းထူဝမ်းမြောက်ပါတယ် ဘုန်းကြီးတို့အခုအမေရိကန်နိုင်ငံကိုကြွရောက်ပြီးတော့ကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးရဲ့ဥပနိဒေယအတိုင်းမာသရိပဋ္ဌာန်ဝိပဿနာတရားတို့ပြတတ်ရတာဟာဖြင့်ဂရိဘာဖနက်စည်းပြီးတော့ရွှေထီးဆောင်ပြီးတော့ပြရတယ်လို့ပါပဲ။ဘာကြောင့်လဲဆိုတော့ ထမဦးဆုံးကျေးဇူးတော်ရှင်ပါစီဆရာတော်ဘုရားကြီးနဲ့ကုတီဓမ္မနန္ဒဝိဟာရကျောင်းတိုက်တော်ကြီးရဲ့ဦးစီးပရဏနာယကဆရာတော်ကြီးဖြစ်တော်မူတဲ့ဆရာတော်ယေကုတီလန္ဒန္ဒတို့ချမ်းမြေဆရာတော်တို့ရှေ့ဘက်မှာသာသနာပြုရတဲ့ကိလာတနောက်ပါဥရကဓမ္မကျေးဇူးတော်ရှင်ပါစီဆရာတော်ဘုရားကြီးဟာနောက်ပါ တပိတန်က၄ပါးနဲ့ဒီအမေရိကန်နိုင်ငံကိုကြွရောက်ခဲ့ပါတယ်အဲဒီလိုအမေရိကန်နိုင်ငံကြွရောက်တဲ့အခါကာလမှာမြန်မာဗုဒ္ဓဘာသာဥယေဟာလည်းပဲအင်မတန်မှနည်းနေပါတယ်ပြည်နယ်တိုင်းပြည်နယ်တိုင်းမှာ လက်ချိုးရေတွက်လို့ရလောက်တဲ့ဥယေပဲရှိပါတယ်ဒီလောက်များပြားတဲ့ဥယေမရှိပါဘူးမရှိတော့ဇာတော်ဘုရားကြီးနဲ့ ဒီနောက်ပါတန်ဃာတော်များတေးခုကြရတာဟိုတယ်ဒီမှာတခါတရံတေးခုရပါတခါတရံမှာတီဟိုเจ้าမှာတေးခုရတာရှိပါတယ်တခါတရံမှာယူရိယာเจ้าလောเจ้าအဲ့ဒီလိုเจ้าနေမှာတေးခုရတခါတရံမှာတခါတရံမှာများရဲ့အိမ်ကခြေဝန်းတဲ့အတွက်ခြေဝန်းတဲ့အိမ်မျိုးရောက်ပြန်တော့လည်းပဲအဲ့ဒီကပြင်မြန်တော့ တရားဓမ္မများကိုငဲ့ပြီးတော့ဆရာတော်ဘုရားကြီးကအဲ့ဒီအိမ်မှာတီးခူရပါတယ်သို့တော်ဆရာတော်ဘုရားကြီးဟာဒီတရားဓမ္မများကိုငဲ့ပြီးတော့သာအိမ်တွေကိုကြွရောက်ပြီးတော့တရင်သုံးပေးပေမဲ့ဆရာတော်ဘုရားကြီးဟာကြောစင်းပြီးကြောခင်းပြီးတော့အိယာဘောကိုမကျိမ့်ဆက်ပါဘူးတမိုးရတယံဒီသောအိမ်မှာယဟန်တော်များတရားဓမ္မများနဲ့အတူအိပ်စက်ခွင့်မရှိပါဘူးအဲဒါဆရာတော်ဘုရားကြီးဟာ မိမိပေးထားတဲ့မိမိအတွက်ခင်းကျင်းထားတဲ့နေရာမှာပဲညင်လုံးပေါက်ဆရာတော်ဘုရားကြီးဟာထိုင်ပြီးတော့ပဲတရင်သုံးပါစဉ္ညာလျှောက်ပြီးတရင်သုံးတယ်ထိုင်ပြီးတရင်သုံးတယ်ကြိုးမစင်ငယ်ဘူးကြိုးမခင်းငယ်ဘူးအဲလိုသာသနာပြုတဲ့အခါကာလမှာနေရာထိုင်ခင်းမပြည့်စုံတော့အခက်အခဲတွေအများကြီးရှိခဲ့ပါတယ်အဲဒီမှာဒီမြန်မာနိုင်ငံမှာ ရောက်ရှိမြန်မာနိုင်ငံမှာရောက်ရှိနေကြတဲ့ မေရိကန်နိုင်ငံမှာရောက်ရှိနေကြတဲ့ဒကာဒကမများကဆရာတော်ဘုရားကြီးပြန်ကြွတော့မယ်ဆိုတဲ့အခါကျတော့ဒီအနောက်ဘက်ကမ်းခြေရောက်တဲ့အခါမှာလည်းဆရာတော်ဘုရားကြီးကြွန်ကြတော့မယ်ဆိုတော့မိမိတို့ကိုယ်ကိုစိတ်ကပ်ဖို့တန်ဃာတကားတပားလောက်ထားပြီးခဲ့ပါဗျာဆိုတော့ဒီနောက်ဘက်ကမ်းကိုဆရာတော်ဦးတိလန္ဒာဘိဝန္တာကိုဆရာတော်ဘုရားကြီးထားခဲ့ပါတယ် ဟိုရှိဘက်ကံ ရောက်ပြန်တော့လည်းပဲရှိဘက်ကံကဒကာဓမ္မတွေကတောင်းဆိုလို့အဲဒီမှာဆရာတော်ဥက္ကိလသကိုမာသီဆရာတော်ဖျားကြီးထားခဲ့ပါတယ်အဲဒီဒီနှစ်ပါးအမေရိကန်နိုင်ငံမှာသာသနာပြုဖို့တနည်းအားဖြင့်အမေရိကန်နိုင်ငံရောက်နေကြတဲ့မြန်မာဗုဒ္ဓဘာသာဝင်များဗုဒ္ဓဘာသာရဲ့ထုံတန်းစင်လာလေးတွေမမေ့မပြောက်ရအောင်တရားနိလန်းနေပေးပြီးတော့ဟောကြားဖို့ဆိုပြီးတော့ ပင့်တဲ့ပုဂ္ဂိုလ်ကလည်းပင့်တဲ့အတွက်မာစီဆရာတော်ဘုရားကြီးလည်းထားပေးခဲ့ပါတယ်သို့တော့အဲ့ဒီချိန်တုန်းကဒီဆရာတော်နှစ်ပါးရဲ့အခက်ခဲတွေဟာဘုန်းကြီးတို့အမေရိကန်နိုင်ငံမရောက်ဘူးပါဘူးဒါပေမဲ့အခက်ခဲတွေဘုန်းကြီးအနန္နာနေအကုန်သိနေပါတယ်ဘာကြောင့်သိနေရလဲဆိုတော့ဒီဆရာတော်နှစ်ပါးဟာလစဉ်လစဉ်မိမိတို့ရဲ့ ကြုံတွေ့ရတဲ့အခက်ခဲတွေကိုမာစီဆရာတော်ဘုရားကြီးစီကိုတင်ပြပါတယ်။လစဉ်စာတွေရောက်ပါတယ်။အဲ့ဒီစာတွေဟာဘုန်းကြီးအကုန်ဖတ်ရပါတယ်။အကုန်ဖတ်ရတဲ့အတွက်ကြောင့်မို့ဒီနိုင်ငံမှာတရင်သုံးနေကြတဲ့ဆရာတော်ဘုရားတွေဟာတော်တော်ပင်ပင်ပန်းပန်းခက်ခက်ခဲခဲသာသနာပြုခဲ့ရတာကိုဘုန်းကြီးကစာနဲ့ဖတ်ပြီးတော့နေရတဲ့အတွက်ကြောင့်မို့အခက်ခဲတွေအကုန်လုံးသိရပါတယ် ဆရာတော်ဥတီလန္ဒာရေးလိုက်တဲ့စာလေးတွေဆိုရင်လေသူဟာဘဲအိမ်ကိုသွားပါတယ်အဲ့ဒီအိမ်ကပင့်လို့သွားပါတယ်အဲ့ဒီအိမ်ကတခါမြန်မာတွေကအဝင်ထွက်ဘုန်းကြီးရှိတယ်ဆိုတော့လည်းပဲဆုံးလေးလာကလိုက်ကြအဝေးကနေလာကလိုက်ကြဟိုအဝေးရကြားတယ်ဆိုမြန်မာဆရာတော်တပါးရှိတယ်ဆိုလာကြအဲမိမိရဲ့မိဘအတွက်သို့မဟုတ်မိမိမွေးနေ့အတွက်စသည်ဖြင့်လာပြီးကုသိုလ်ကောင်းမှုလေးပြုကြလာကကြလူကြ အဝင်အထွက်များတယ်လို့ပြောတာနဲ့တခါအဲ့ဒီအိမ်ကထွက်ခဲ့ရဗျာအဲ့ဒီအိမ်ကနေထွက်ပြီးတော့တနေရာရာတခါနဲ့ဘုန်းကြီးကျောင်းဖြစ်တယ်ကမ္ဘောဒီးယားကျောင်းဖြစ်စီတေဟိုကျောင်းဖြစ်စီတခါနဲ့ချင်းကပ်ပြီးတော့ခဏတာမိခုပြီးနေလဲရဗျာအဲ့ဒီမှာကြာရှင်နေလို့မဖြစ်ပြန်တဲ့အခါကလည်းကြတော့တခါတနေရာရှာရဗျာရောအခုဘုန်းကြီးကဟိုနောင်နှမ်းမှာထားတဲ့ကားဟိုဟွာကြီးနဲ့တူပါလေဟုတ်ပါမှာ အဲ့ဒါကြီးကိုတွေ့တဲ့အခါကျတော့ဩဆရာတော်ဥတိလန္ဒတာရေးပြီးတော့မာစီဆရာတော်ဘုရားကြီးရှီလျှောက်ထားတာဒီလိုကားအိမ်ကြီးနဲ့တူတယ်။သူအဲ့ဒီမှာတရုတ်တကာလေးတယောက်နဲ့ကားအိမ်ကြီးထဲမှာလည်းနေခဲ့ရတဲ့အကြောင်းလေဆရာတော်ဘုရားကြီးကိုဒီခါလေးတင်ပြပြီးလျှောက်ထားတာဘုန်းကြီးဖတ်ရပါတယ်။နောက်ပြီးတော့အဲ့ဒီမှာဒီလိုတကာလေးနဲ့ဒီမြန်မာတကာတကမတွေအလုတ်ဆင်းချိန်အလုတ်သိမ်းချိန်ပေါ့ အိမ်ပြန်ရောက်တဲ့အချိန်ကိုအဲ့ဒီတကားလေးနဲ့လှက်ပတ်ပြီးတော့ပေါ့အလူခံရကိုဘွားရက်တည်နေအောင်အဲ့ဒီမှာလူခံရတာတွေဟာဟိုတလားတလားကို များများကြီးမဟုတ်ဘူးနဲ့တူပါတယ်အဲ2ဒေါ်လာတို့လားစဉ်လားစဉ်ထောက်ပံ့ဖို့အဲ့ဒီမှာဆရာတော်ကလှက်ပတ်ပြီးတော့မြန်မာရှိတဲ့နေရာမြန်မာရှိတဲ့အိမ်တွေကိုလှက်ပတ်ပြီးတော့ စီယုံပြီးတော့တခါတည်းအလှလက်ခံရတာအဲ့ဒီလိုနဲ့ဒီဆရာတော်ယက်တည်ခဲ့ရတာလေနောက်ပြီးတော့ဒီနိုင်ငံမှာနေထိုင်နေထိုင်ခွင့်ရဖို့အတွက်အကူအညီတောင်းခံရတယ်အခက်ခဲပေါင်းများစွာကိုမာဇီဆရာတော်ဘုရားကြီးတင်ပြတာတွေဘုန်းကြီးဖတ်ရပါတယ်ဟိုရှိဘက်ကမှနေတဲ့ဆရာတော်ဥက္ကလသားရဲ့အခက်ခဲတွေသူ့ရဲ့အခက်ခဲတွေကလည်းဒီလိုပါပဲဟိုအိမ်သွားကန်နေလဲရ ပြောင်းရွှေ့ရပြန်ပြီဟိုကြောင်းသွားကန့်နေရပြောင်းရပြန်ပြီဒီကြောင်းကန့်နေရပြောင်းရပြန်ပြီအဲဒီမှာအာမခံပေးမဲ့ပုဂ္ဂိုလ်မရှိလို့နေရာထိုင်ခင်းကခက်ခဲပြန်ပြီဒီနိုင်ငံကိုနေခွင့်ရဖို့အတွက်အခက်ခဲတွေအမျိုးမျိုးနဲ့ကြိုးစားရုန်းကန်ပြီးတော့ဒီဆရာတော်နှစ်ပါးရဲ့အဲသာသနာပြုခရီးဟာတကယ်ပင်ပန်းကြမ်းတမ်းစွာသာသနာပြုခဲ့ရတာဘုန်းကြီးတို့အဲကိုယ်တိုင်သိရပါတယ်ဘုန်းကြီးစာနဲ့ဖတ်ပြီးတော့ပေါ့နိ။ အခုဘုန်းကြီးတို့ရောက်လာတဲ့အချိန်ကြီးကြတော့အင်မတန်ကိုဒီမှာမြန်မာတွေဆိုတာလည်းပဲလက်ညှိုးထိုးမလွယ်ဖြစ်နေမြန်မာတွေကလည်းပဲတောင်းနဲ့သိမ့်နဲ့ချီပြီးတော့ဒီနိုင်ငံထဲမှာအများကြီးဖြစ်နေတယ်မြန်မာဗုဒ္ဓဘာသာတွေရဲ့တရားတရားဟာလည်းပဲတားဆီးလို့မရလောက်အောင်အင်မတန်ကောင်းကြတာဆိုတော့အလူဒါနတွေကလည်းပဲဒီမှာလုံးဝမပြတ်ဘူးကိုဒီမှာကြောင်းတက်ကြီးတွေကြည့်လိုက်ပြန်တော့ဩဒီဆရာတော်တွေအခုဘုန်းကြီးရှေ့ဘက် ဘုန်းကြီးဒီနှစ်ကြွလာတာမင်္ဂလာရမကျောင်းတိုက်ကအဲ့ဒီကဗုဒ္ဓဘာသာအသင်းကပင့်လို့ဘုန်းကြီးကြွတာပါအဲ့ဒီကျောင်းတိုက်ဟာလည်းပဲဆရာတော်ဥက္ကိလာတပင်ပန်းကြီးစွာမာသီဆရာတော်ဘုရားကြီးထားခဲ့ရင်ကနေပြီးကျောင်းဖြစ်အောင်ပင်ပန်းကြီးစွာကြိုးစားပြီးတော့ဆောင်ရွက်ခဲ့ရတဲ့နေရာလေးပါအခုအဲ့ဒီနေရာဟာလည်းပဲအင်မတန်အောင်မြင်နေပါပြီအင်မတန်အောင်မြင် နေပါပြီဒီလိုပါပဲနေရာထိုင်ခင်းနေသို့တော့ဒီနေရာလောက် မကောင်းပါဘူး မကောင်းဘူးဆိုတာကအခုဒီမှာဘုန်းကြီးကကြည့်ရတော့ဒီမှာအခန်းလေးတွေနဲ့နေရတယ်အဲ့ဒီမင်္ဂလာဓမ္မမှာအခန်းမရှိဘူးအခန်းမရှိတော့ဓမ္မယုံကြီးအောက်ထပ်မှာတန်းစီပြီးတော့အေးရပါတယ်ဓမ္မယုံကြီးရဲ့အောက်ထပ်မှာတန်းစီပြီးတော့အေးရတော့အကုန်လုံးလူ90 60တန်းစီအေးရတဲ့ခါကြတော့ပြောရရင်တော့ဘုန်းကြီးတို့မြန်မာတွေလည်း တချို့ကလည်းအိပ်ရကိုအိပ်ပျော်သွားပြီဆိုတာနဲ့ဟောက်တော့တယ်အဲတော့ဟောက်တော့ဒီဟောက်တန်နဲ့ပဲအိပ်မရတာဒီမနဲ့တရားလျှောက်ရင်အဲ့ဒါတွေကများများလျှောက်တယ်အဲတော့ဘုန်းကြီးလည်းမတတ်နိုင်ပါဘူးဘုန်းကြီးကပြောအဲ့ဒီဟောက်တာကိုမတတ်နိုင်ပါဘူးအဲတော့ဟိုမဟောက်အောင်အတန်မထွက်အောင်လုပ်တဲ့နီးတော့ရှိတယ်လို့တော့ပြောပါတယ်အဲတော့လာမယ့်နှစ်ကြရင်အဲ့ဒီနီးလေးနဲ့ နည်းနည်းအကာအကွယ်လေးလုပ်ကြပါလို့ဘုန်းကြီးကပြောရတယ်။အဲတော့အဲ့ဒီမှာဒီလောက်အခုဒီမှာဆိုတာက3ယောက်တခန်း3ယောက်တခန်းနေရာကြက်တဲတယ်ဆိုပေမဲ့ကိုချင်းချင်းလေးနေရရင်ဒီလောက်ကြက်ကြက်တဲတယ်မဟုတ်ပါဘူး။ဘုန်းကြီးမြန်မာနိုင်ငံမှာဆိုရင်လေဘုန်းကြီးရဲ့ရှင်မင်းဝန်သာသနာရိပ်သာရန်ကုန်ရှင်မင်းဝန်သာသနာရိပ်သာတကယ်ယောဂီဆန့်တာက300ကျော်400ခန့်ပဲဘုန်းကြီးဆန့်ပါတယ်။ဂရင်တလုံးယောဂီတယောက်ကလထိုင်စပွဲပြီးယူတလုံးရှိပါတယ် အဲ့ဒီလိုတလုံးစီနဲ့ထားပေးနိုင်ပါတယ်တချို့ခန်းနေကြတော့နှစ်ယောက်နေခန်းနေရှိပါတယ်အဲ့ဒီလိုပဲဇဝဲကလထိုင်နဲ့လှုပ်ပေးထားပါတယ်အဲ့ဒီလောက်400ခန်းလောက်ဆန့်တဲ့ရိတ်တာဘုန်းကြီးတို့နွေရာသီလိုတင်းညာရာသီမှာဆိုရင်1200ကျော်လောက်ဆိုတော့စဉ်းစားကြည့်ပါဘယ်လိုနေလဲဆိုတာအဲ့တော့ဘုန်းကြီးမကြည့်ရဲပါဘူးသူတို့အဲ့တော့ဘယ်လိုနေကြထိုင်ကြတယ်ဆိုတာမကြည့်ရဲပါဘူးနောက်မေးကြည့်တဲ့အခါကျတော့မှကရင်နှလုံးကိုဆက်လိုက်တယ် နှစ်ယောက်ခန်းနေရဂရင်နှလုံးကိုဆက်လိုက်တယ်ဆက်ပြီးတော့ဂရင်ပေါင်မှာအဲဂရင်ပေါ်မှာ၃ယောက်စီအိတ်လိုက်တယ်အဲ့ဒီရဲ့ဂရင်အောင်မှာတခါတည်းဝင်ပြီးတော့ငယ်တဲ့ပုဂ္ဂိုလ်တွေကစီအိတ်လိုက်တယ်အဲ့တော့6ယောက်9ယောက်လောက်နေကြတယ်အဲ့ဒီလောက်နေကြတယ်ဆိုတော့နေရထင်ရတာဆင်းရဲပေမဲ့သူတို့စိတ်မဆင်းရဲပါဘူးတဲ့ဘာကြောင့်လဲဆိုတော့ဒီလိုပိတ်ရဲ့ခင်အချိန်ခါလေးမှာကိုလှုပ်တဲ့လှုပ်ထိုက်တဲ့တရားကိုလှုပ်ခွင့်ရတဲ့အတွက်သူတို့ဝမ်းသာတယ်ပျော်တယ် ဘုန်းကြီးတို့ကူတရားပေးတာလေအဲ့ဒီလိုပဲစိတ်ထဲမှာပြောစီခြင်းပါတယ်နေရထင်ရတာဘလောက်ပဲကြက်တဲကြက်တဲငါတို့လှုပ်ချင်တဲ့အလုပ်ကလေးတရားအလုပ်ကလေးကိုငါတို့လှုပ်ခွင့်ရပြီဆိုတာလေးကိုပဲအာယုံပြုတ်ပြီးတော့စိတ်ထဲမှာဝမ်းမြောက်ဝမ်းသာဖြစ်ဖို့နောက်ပြီးတော့တွေ့ကြုံလာတဲ့အခက်အခဲလေးကိုလည်းပဲအခုဆရာတော်ဥပဒရာပြောသလိုပဲတွေ့ကြုံနေရတော့အခက်အခဲတွေတော့အမျိုးမျိုးရှိမှာပါအဲ့ဒီအခက်အခဲတွေကိုလည်းပဲမိမိတို့ကသိခံပြီးတော့ ကိုလှုပ်ချင်တာတရားပဲလေဒီတရားလေးလှုပ်လေးလှုပ်ရရင်တော်ပြီတရားလေးနားရရင်တော်ပြီတခြားအခက်ခဲတွေကိုတော့ဖြင့်ဘုန်းကြီးတို့ကဟိုဘာပဲဖြစ်ဖြစ် တွေ့ကြုံလာတဲ့အခက်ခဲတွေကိုသိခံမှုနဲ့ကျော်လွန်ရမှာပါဘာနဲ့ကျော်လွန်ရမှာလဲအေးအရာရာမှာအားလုံးသိခံမှုနဲ့ကျော်လွန်သွားရမှာဖြစ်ပါသိခံမှုနဲ့ဆိုရင်အားလုံးအောင်မြင်နိုင်ပါတယ်လောကအတွက်မှလည်းအောင်မြင်နိုင်ပါတယ် ဒီတရားမှလည်းပဲတိခံရဲ့နိဗ္ဗာန်ရောက်တယ်ဆိုတဲ့မြန်မာဆိုရိုးစကားတောင်ရှိထားတာအဲ့တော့တိခံပြီးအလုလုသွားရင်နိဗ္ဗာန်ထီအောင်မျက်မှောက်ပြုနိုင်တာမှာဒါကြောင့်ဒီမှာကအရှိဘက်နဲ့စာရင်ခုဒီဘက်ကအများကြီးပြည့်စုံနေတာတွေ့ရပါဆိုလိုရင်းကတော့တစ်ချိန်လုံးကခက်ခက်ခဲခဲနဲ့တကယ်ခရောင်းလန်းကြီးထဲမှာကြမ်းကြမ်းထန်ထန်ပင်ပန်းဆင်းရဲစွာသာသနာပြုသွားတဲ့ဒီဆရာတော်နှစ်ပါးတကယ်အောင်မြင်ပြီဆိုတဲ့အချိန်ကျတော့ဒီဆရာတော်နှစ်ပါးလုံးမရှိရှာရတော့ နှစ်ပါးလုံးမရှိတော့ဘူးအဲဒါအဲ့ဒီသူတို့လမ်းခင်းသွားတဲ့သူတို့ခင်းသွားတဲ့လမ်းပေါ်မှာဘုန်းကြီးတို့ကကော်စောခင်းသွားတဲ့လမ်းပေါ်မှာဘုန်းကြီးတို့တက်တက်တာတာလေးလျှောက်လာရတယ်။ဒါမှမဟုတ်ဆရာတော်ပင်ပန်းလားလုံးဝမပင်ပန်းပါဘူး။ဘာလို့မပင်ပန်းလဲဆိုတော့ဘုန်းကြီးတို့ဘာမှကြောင်းကြစိုက်ထုတ်ပြီးတော့လုပ်ရတာဘာတစ်ခုမှမရှိဘူး။အခုဒီဆရာတော်တွေအားလုံးဆောင်ရွက်ပေးထားတယ်။အခုဆိုရင်လည်းဆရာတော်ကြီးမရှိတော့တဲ့နောက်ပိုင်းမှာဒီကဆရာတော်ဦးဇော်ဒါလင်္ကာရတို့ဒီကဆရာတော်ဦးဩတထတို့ ဒီမှာအားလုံးတိုက်တာကြီးကိုဆရာတော်ကြီးဥတီလန္ဒတာချမှတ်သွားတဲ့လမ်းစဉ်အတိုင်းပဲသူတို့လည်းချမှတ်ပြီးတော့အဲ့ဒီလမ်းစဉ်အတိုင်းပဲလိုက်နာပြီးတော့ဒီကျောင်းတက်ကြီးကိုတဆင့်နဲ့တဆင့်တိုးတက်အောင်တဆင့်နဲ့တဆင့်ပို့ပြီးတော့စီပင်ပြန်ပွားအောင် ထွန်းကားအောင်ဆောင်ရွက်နေကြတာတွေ့ရတော့ဘုန်းကြီးတို့နေရာပြင်အထူးခုံယူတယ်အထူးဝမ်းမြောက်တယ်အထူးဝမ်းသာပါတယ်ဒီဆရာတော်ဒီပင်မကြီးစွာ ဆောင်ရွက်လာခဲ့တဲ့သာသနာပြုလာခဲ့တဲ့သာသနာဒါအောင်ပွဲကြီးအောင်ပွဲခံတဲ့နေရာကြီးတွေဖြစ်ပါတယ်အခုနှစ်ပါးစလုံးဟာမရှိရှာတော့ပါဟိုဘက်ကမင်္ဂလာရာမကျောင်းတက်ကြီးကလည်းအင်မတန်မှပြည့်စုံပြီးတော့ကြီးကျယ်ခမ်းနားနေပါတယ်ဒီတက်ကြီးကတော့ပို့ပြီးတော့ကြီးကျယ်ခမ်းနားတာတွေ့ပါဒီလောက်ကျေကျေဝန်းဝန်းကြီးနဲ့ဆိုတော့မြန်မာပြည်ဗုဒ္ဓဘာသာဝင်တွေအနေနဲ့မိမိတို့ရဲ့တာရေးပွဲဖြစ်စေနာရေးပွဲဖြစ်စေပျော်ပွဲရွှင်ပွဲဖြစ်စေဒီကျောင်းတက်ကြီးထဲမှာလာပြီးလုပ်လို့ရပါဟိုမှာကတော့မြို့လေကောင်ဖြစ်နေတဲ့အတွက် အထိုင်းလျောက်အတန်အသင့်ကျယ်ပေမဲ့ဒီလောက်ဒီစူးစူးညံ့ညံ့လုပ်လို့မရပါဘူးဟိုမှာပတ်ဝန်းကျင်မှာရှိပါဒီမှာကတော့အင်မတန်လွတ်လပ်ပြီးတော့အဲပြုလုပ်ခွင့်ရတဲ့အတွက်အင်မတန်ကိုဝမ်းသာစရာကောင်းတဲ့အင်မတန်ဗုဒ္ဓဘာသာဝင်တွေအနေနဲ့ဒီကျောင်းတိုက်ကြီးဟာတကယ်ကိုအာထုအာကိုအာထာပြုတ်တိုက်တဲ့ကျောင်းတိုက်ကြီးတစ်တိုက်ပဲဆိုတာကိုတွေ့ရတဲ့အတွက်ဘုန်းကြီးဝမ်းသာဂုဏ်ယူမိပါတယ်။နောက်အခုဒီတရားစခန်းပွဲကြီးဆိုတာဒါဘုန်းကြီးအနေနဲ့ဒုတိယအကြိမ်မြောက်ပါ။ ပထမကြိမ်တုန်းကဘုန်းကြီး2009ခုနှစ်ကဘုန်းကြီးရောက်လာပါတယ်2009ခုနှစ်ကအိုးဘုန်းကြီးတို့ဖရီးမောက်မှာမေတ္တာနန္ဒဝိဟာရမှာဘုန်းကြီး9ရက်9ရက်တရားစခန်းပွဲပါအဲ့ဒီအချိန်မှာဘုန်းကြီးကောသဒကဟိုမှာသင်္นานလေးတွေလာပို့ချရင်ဘုန်းကြီးတွေ့တဲ့အခါကျတော့ကောသဒရေအဲ့ဒီမှာလည်းလာပြီးတော့တရားလေးစခန်းလေးဖြစ်နိုင်ရင်ဖွင့်ကျင်နေဆိုတော့ဩဆရာတော်ဒီပြည့်တော်ဆောင်ရွက်ပေးပါမယ်ဆိုပြီးတော့ အဲ့ဒီ2009တုန်းက3ရက်တရားစခန်းဘုန်းကြီးဆောင်ရွက်ပေးခဲ့ပါတယ်ဒီမှာ3ရက်တည်းဆိုတော့ရက်ကလည်းအမတန်တိုးပါတယ်ဝင်ရက်နဲ့ထွက်ရက်နဲ့အလဲတရက်ပဲကောင်းကောင်းအားထုတ်ရရှိပါတယ်ဘုန်းကြီးမှတ်သားမိပါတယ်အလဲတရက်ပဲကောင်းကောင်းအားထုတ်ခွင့်ရှိပါတယ်ဟိုဘက်ကဝင်တဲ့ရက်ကတရက်နဲ့ထွက်တဲ့ရက်ကတရက်နေ့တစ်ဝက်စီပဲရှိပါအဲ့လိုဆိုတော့ပြည့်ပြည့်စုံစုံမှုအခုကြတော့အခုဒီမှာဒမောလီမိသားစုများ ဥထုံးမောင်တော်အေးလည်းမိသားစုများရဲ့ဒီနောက်ဖက်ကမ်းမှာပင်လျောက်ချေရပေါ့လေဘုန်းကြီးရဲ့ဒီပြင်ငယ်လေးမောင်မိုးကျော်မအေးစိန်တို့ပေါ့မောင်မိုးကျော်ဆိုတာကတော့ဘုန်းကြီးမဟာစီသာသနာရိပ်သာကြီးမှာဝန်ဆောင်ဖြစ်တဲ့နေစဉ်ခါကလပေါ့အခုဘုန်းကြီးဝေါ်တရတို့လည်းဝန်ဆောင်ဖြစ်တဲ့မဟာစီသာသနာရိပ်သာကြီးမှာနေခဲ့ကြဘုန်းကြီးရရှေ့ပိုင်းကဖြစ်တယ်ဘုန်းကြီးဝေါ်တရတို့ကနောက်ပိုင်းကဖြစ်ပါဘုန်းကြီးတို့မရှိတော့တဲ့နောက်ပိုင်းမှာဘုန်းကြီးဝေါ်တရတို့ရောက်လာကြ အဲဒီတော့အဲ့ဒီအချိန်တုန်းကဒီမောင်မိုးကျော်လေးက6နှစ်9နှစ်ပဲရှိပါသေးတယ်အဲ့ဒီအချိန်မှာရှင်ပြုတ်ပြီးတော့ကိုရင်သားမဏိလေးဝတ်ပေးတယ်ကိုရင်သားမဏိလေးဝတ်ပေးပြီးတော့ဘုန်းကြီးကကိုရင်သားမဏိတွေထင်းရကိုရင်ဒိန်ယဟန်တော်ဖြစ်ပါအဲ့ဒီမှာထင်းရတဲ့အခါကလည်းကြတော့ဒီကလေးကကြောင်းပျော်ပြီးတော့အဲ့ဒီအချိန်ကတည်းကဘုန်းကြီးစီမှာအမြဲတမ်းဝင်ထွက်ကြောင်းပိတ်ပြီဆိုရင်ဘုန်းကြီးကြောင်းပဲရောက်လာပါတယ် အဲဘုန်းကြီးကြောင်ရောက်လာဘုန်းကြီးခံဝေယဝဆန်လှုပ်ဆရာရှိတာလှုပ်ဒီလိုနေပြီးညနေပြန်တကတရံအိမ်မာလန့်အကြောင်းကြားပြီးတော့ကြောင်းမှာပဲအချင်းအိတ်ဒီလိုနေတာအဲလိုကြောင်းလဲပျော်သာသနာနဲ့အင်မတန်ပျော်ဘာသာရေးနဲ့အင်မတန်ပျော်တဲ့ကလေးဖြစ်တယ်ဘလောက်ထိအောင်လဲဆိုရင် तू နောက်ဆုံးနှစ်ဘုန်းကြီးတို့နောက်ဆုံးတက္ကသိုလ်ဟိုနောက်ဆုံးနှစ်ဇာမဝဲဖြေပြီးတော့အဲ့ဒီနောက်ဆုံးနှစ်ဖြေတဲ့အချိန်ထိအောင်ဘုန်းကြီးကြောင်းမှာပဲ ဘုန်းကြီးရွှေမင်းဝန်သာသနာရိပ်သာရောက်လာတော့လေရွှေမင်းဝန်သာသနာရိပ်သာမှာပဲလာပြီးတော့ဝေယဝဆဆောင်ရွက်ပါအဲဒီနောက်ဆုံးဇာမွဲဖြည့်ပြီးတဲ့နောက်မှာဒီပြပခီးတွေကိုသူထွက်သွားတာဖြစ်ပါတယ်အဲဒီကနေပြီးတော့ကင်းကွာသွားတယ်သို့တော့ဘုန်းကြီးဒီနောက်ဘက်ကိုရောက်လာတိုင်းရောက်လာတိုင်းအဲဒီမှာဆက်သွယ်ရှိပြီးတော့ဆောင်ရွက်ပေးပါတယ်အဲဒီဘက်မှာဆိုရင်လည်းပဲအခုသူဥဆောင်ပြီးတော့ဒီနောက်ဘက်ကန်းကတရားစခန်းပွဲလေးတွေဖြစ်မြအောင်သူပဲဥဆောင်ပြီးတော့စီစဉ်ပြီးတော့ဆောင်ရွက်ပေးတဲ့အတွက်အခု ဝိရိဒရွှေကျောင်းမှာလည်းပဲ၃ရက်တာတရားစခန်းဘုန်းကြီးဖွင့်ခဲ့ရပါတယ်။နောက်ပြီးတော့အဲလီမှာလည်းပဲအဲဓမ္မစကုဓမ္မယုံမှာ9ရက်တာတရားစခန်းအဲဒီမှာလည်းဖွင့်လိုက်ခဲ့ပါတယ်။အောင်မြင်ပါတယ်။အားလုံးယောဂီတွေအထုတ်ကြပါတယ်တရားတွေလည်းနာကြပါတယ်သူတို့ဓမ္မယုံအပြည့်ရှံအထုတ်ကြပါတယ်အဲဒီလိုဟိုတရားစခန်းကိုဘုန်းကြီးဖွင့်ပေးတဲ့အခါကျတော့ န်းကြီးတို့မဟာစီတရားဟာများသောအားဖြင့်အချိန်ပြည့်အားထုတ်ရတဲ့တရားဖြစ်တဲ့အတွက်အတော့တရားတရားနဲ့တော့ဝင်ဖို့ခက်ခဲပါတယ်အချိန်ပိုင်းလေးအားထုတ်ပြီးတော့လွတ်လွတ်လပ်လပ်ပျော်ပျော်ပါးပါးဒီလိုနေရတဲ့လွတ်လွတ်လပ်လပ်နေရတဲ့ကမ္မထန်နီးမဟုတ်ပါဘူးအမြဲတမ်းရိတ်တာရောက်ပြီဆိုတဲ့ကွာဒီတရားလုပ်ငန်းကိုဝင်ပြီးလှုပ်လိုက်ပြီဆိုတဲ့ကွာအချိန်နဲ့တပြေးညီလုပ်ရတာပါ ထိုင်ရင်လည်းရှုမှတ်နေရတယ်လို့ရရင်လည်းရှုမှတ်နေရတယ်သွားရင်လည်းရှုမှတ်နေရတယ်စားရင်လည်းရှုမှတ်နေရအဲ့ဒီလောက်ရှုမှတ်နေရတာပါဒါမှမဟုတ်အဲ့လိုရှုမှတ်ရတဲ့အတွက်ကြောင့်မို့နားခြင်းရလို့မရှိပါဘူးအားခြင်းရလို့မရှိပါဘူးကိုရောစေရောနားခွင့်မရှိပါဘူးအဲ့ဒီမှာတခါတော့ကဘုန်းကြီးတရားပြနေတော့တက္ကမကြီးတယောက်ကသူကအိမ်မှာလည်းပဲဟိုကုန်တယ်ဆိုတော့ချမ်းလဲချမ်းသာတယ်အဲ့ဒီမှာလုပ်ငန်းတွေကလည်းများပြားတော့သူကအိမ်မှာလုပ်တွေရှုပ်လုံးလို့တဲ့နားချိန်မရအောင် နားချိန်မရလို့တဲ့သူကရိတ်တာလာပြီးတော့နားအောင်မယ်ဆိုပြီးရိတ်တာလာနားသူကအဲ့ဒီမှာရိတ်တာလာနားတဲ့ခါကျတော့တရားအကုန်ရှုမှတ်ရတာကိုစိတ်ထွက်ရင်ထွက်တယ်လို့ရှုမှတ်စဉ်းစားရင်စဉ်းစားတယ်လို့ရှုမှတ်ဆိုတော့ तू ဘာမှလုပ်ခွင့်မရတော့အရှင်ဘုရားတဲ့အရှင်ဘုရားတို့ရိတ်တာစိတ်လေးတောင်နားခွင့်မရဘူးဘုရားစိတ်ထွက်ထွက်တယ်မှရတယ်ပြင်းပြင်းတယ်မှပြောပြောတယ်မှစဉ်းစားရင်စဉ်းစားတယ်မှဆိုတော့တပြည့်တော့ နားမယ်ဆိုပြီးနားခွင့်လေးများရမလားဆိုပြီးရိတ်တာရောက်လာတာအခုနည်းနည်းလေးမှနားခွင့်မရဘူးဗျာလို့သူလျှောက်ဘူးတယ်တကယ်တော့ဘုန်းကြီးတို့ရဲ့ဒီတရားမဟာစီတရားဆိုပေမဲ့မြတ်စွာဘုရားတရားပါဘသူတရားလဲမြတ်စွာဘုရားကဘာဝိတာဘဟုလိကတာလို့ပြောထားတာအမြဲတမ်းအချိန်နဲ့တပြေးညီထိုင်တဲ့ဣရိယာပုရပ်တဲ့ဣရိယာပုသွားတဲ့ဣရိယာပုလျောင်းတဲ့ဣရိယာပု ဘယ်ဣရိယာပုနဲ့ပဲဖြစ်ဖြစ်တတိဥစည်းတဲ့စိတ်လေးနဲ့ရှုနေရရှုနေဖို့ညွှန်ကြားထားတာပါနောက်ပြီးတော့ဒီလောက်တင်မဟုတ်ပါဘူးအာယုံ द्वार 6 द्वार ဆုံသမျှအာယုံတိုင်းကိုလည်းပဲလွတ်ခွင့်မပေးရပါဘူးဘာကြောင့်လဲဆိုတော့ဒီ6 द्वार ကလည်းကိလေသာတွေမဝင်နိုင်ဘူးလားဝင်နိုင်တယ်ဆိုတော့ဒီကိလေသာတွေဝင်နိုင်တဲ့အပေါက်ကလေးမှာတတိဥစည်းတဲ့စိတ်ကလေးနဲ့မပိတ်ဆို့နိုင်ရင်ဥဒ္ဓဟဝင်ကုန်မှာပေါ့ထိုင်ထားတာတွေလကားဖြစ်ကုန်မှာပေါ့ အဲဒီတော့အမြဲတမ်းကိလေသာဝင်ခွင့်မရအောင်ကိုတတိဥစည်းတဲ့စိတ်နဲ့အမြဲတမ်းအဆောင်ချပြီးတော့ရှုမှတ်ရတဲ့နိလန်ဖြစ်တဲ့အတွက်ပင်လည်းပင်ပန်းပါတယ်အစာပိုင်းလေးမှာတမာရီမရခင် ပင်ပန်းပါတယ်တမာရီရလို့ဘုန်းကြီးမနေ့ကပြောတဲ့ဥရိယဗျာညံမျိုးရောက်ပြီဆိုရင်ကတော့အဲ့ဒီပင်ပန်းမှုရဲ့ရင်စားလုံးဝကျေသွားပါပြီမထကျင်လောက်အောင်မဖြုတ်ကျင်လောက်အောင်ကိုတရားမှတ်တွေကသိကောင်းသွားပါလိမ့်မယ်အဲ့တော့စပြီးတော့အာထုစမှာအင်မတန်ပင်ပန်းနေတယ် စိတ်ရောကိုယ်ရောနားခွင့်မရအဲ့ဒီလိုမပြတ်ရှုမှတ်ရတဲ့နည်းဖြစ်တဲ့အတွက်အတော့တရားတရားနဲ့ဝင်ခွင့်မရပါဘူးဝင်လဲမဝင်ရဲကြပါဘူးရှောင်ပြီးတော့ကြောင်းပတ်ပြေးနေကြတာများပါတယ်ဟဲအခုဘုန်းကြီးတို့ဒီမှာအမေရိကန်နိုင်ငံရောက်ရှိနေတဲ့မြန်မာဗုဒ္ဓဘာသာတွေဟာအခုကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးရဲ့အခုတရားစခန်းပွဲကြီးမှာယောဂီတွေများစွာဝင်ရောက်ပြီးတော့အထုကြအထုကြတဲ့ပုဂ္ဂိုလ်တိုင်းလည်းပဲတကယ်ကိုဒီကညွှန်ကြားချက်အတိုင်းပဲ လိုက်နာပြီးတော့ကြိုးစားအထောက်ကြတာကိုတွေ့ရပါတယ်မကြိုးစားနိုင်တာလည်းရှိတာပေါ့ဒါပေမဲ့လို့လိုက်နာပြီးတော့ကြိုးစားကြတာများပါတယ်အဲ့လိုကြိုးစားအထောက်ကြတာတွေ့တဲ့အတွက်ဘုန်းကြီးအနေအချင်းလည်းပဲအထူးဗုဒ္ဓဘာသာဝင်တွေအတွက်ဝမ်းမြောက်ဝမ်းသာ ဖြစ်ပါတယ်ဘုန်းကြီးမနေ့ကဘုန်းကြီးရဲ့ဆန္ဒဓမ္မပီတိလေးဖြစ်စေခြင်းပါလေဓမ္မရတ္တလေးအ ਨੇ ဆုံးအောက်ထက်ဒီညာအဆင့်တန်းလေးလောက်တော့ရစေခြင်းပါလေလို့ဘုန်းကြီးပြောခဲ့တယ်ဒါကြောင့်မို့ဒီကနေ့ ယောဂီများကိုဘုန်းကြီးပြောချင်တာကဒီတစ်ချိန်ဘုန်းကြီးနဲ့အခုတရားအထုတ်တယ်ဒီတစ်ချိန်အခုဒီဓမ္မရတ္တဓမ္မပီတိလေးကိုကိုယ်တိုင်ကိုယ်တွေ့မခံစားရသေးဘူးဆိုရင်ကဲဘုန်းကြီးတို့ဒီယောဂီတွေနောက်တစ်ချိန်ဘုန်းကြီးနဲ့ပြန်ပြီးတော့စုံတဲ့အခါဘယ်လိုလဲကြိုးစားမလားမကြိုးစားဘူးလားအဲ့ဒီဉာဏ်မျိုးရအောင်ကြိုးစားဖို့လိုပါတယ်ဘုန်းကြီးကလည်းအဲ့ဒီဉာဏ်မျိုးရအောင်ဒီတိုင်းနဲ့ကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးရဲ့နီးကြကြဘုန်းကြီးညွှန်ကြားပေးมาဖြစ်ပါတယ် အဲတော့ဆရာတော်ဘုရားကြီးကသုံးရက်ထဲနဲ့လည်းပဲဒီညာအစဉ်တန်းရပါတယ်လို့ဆရာတော်ဘုရားကြီးကိုယ်တိုင်ဝန်ခံပြီးတော့ဟောကြားထားပါတယ်ဒါပေမဲ့ဘုန်းကြီးကလျှော့ပြီးတော့9ရက်လေးရနိုင်ပါတယ်9ရက်လောက်ဆိုရင်လည်းရနိုင်ပါတယ်ဟုတ်တယ်မဟုတ်လားအဲတော့ကိုက3ရက်နဲ့ဒီလောက်ထက်မြက်တဲ့ပုံကမဟုတ်ရင်9ရက်လောက်ကြိုးစားယူရမယ်9ရက်လောက်မှမထက်မြက်ဘူးဆိုရင်9ရက်လောက်ကြိုးစားယူရမယ် အဲ့ဒီ9ရက်လောက်နဲ့မှကိုကညာထင်မြက်တဲ့ပုဂ္ဂိုလ်မဟုတ်ရင်လည်းကိုရဲ့10ရက်ကြိုးစားလို့ကြိုးစားဖို့မလိုဘူးလားအဲ့ဒီလိုကြိုးစားပြီးတော့အာထုတ်သွားရင်ဒီညာစင်တန်းနေမရနိုင်ဘူးလားကဲဒီလောက်နဲ့အာရကျဉ်းနှံ့နေလို့မဖြစ်ဘူးဘုန်းကြီးတို့ကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးကမြန်မာနိုင်ငံအတွင်းမှာတရင်ဝါလာကျွတ်ပြီဆိုရင်မြတ်စွာဘုရားခီးဒေသစာကြီးဓမ္မဒေသစာကြီးခီးကြွတယ်လို့ပဲပင့်ရပင့်ရဌာနတွေကို နိုင်ငံမှာမြို့နယ်အနှံ့မြတ်စွာဘုရားအဲမာစီဆရာတော်ဘုရားကြီးကြွတော်မူပါတယ်ကြွတော်မူတဲ့အခါမှာတခါတရံမှာအဲ့ဒီကစခန်းပွဲကိုအဖွင့်အနေနဲ့ဆရာတော်ဘုရားကြီးဖွင့်ပြီးတော့ဟောကြားပေးခဲ့ပါတယ်နှစ်ရက်မြင့်နှစ်ရက်သုံးရက်မြင့်သုံးရက်တရင်သုံးပြီးတော့တခါတရံမှာပိတ်ပွဲအနေအားဖြင့်ဆရာတော်ဘုရားကြီးကြွရောက်ပြီးတော့တရားစခန်းအောင်ပွဲအဲ့ဒီအောင်ပွဲအနေအားဖြင့်ဆရာတော်ဘုရားကြီးကြွရောက်ပြီးတော့ဩဝါဒချီးမြှင့်ပေးတော်မူပါတယ်ဒီနေ့ဘုန်းကြီးတို့ဆရာတော်ဘုရားကြီးဟာ အဲ့ဒီစခန်းသိမ့်ပွဲစခန်းအောင်ပွဲတိုင်းအောင်ပွဲတိုင်းမှာဩဝါဒ၃ချက်ပေးပါတယ်အဲ့ဒီဩဝါဒ၃ချက်ကဘာလဲဆိုရင်တော့အပေပေးငြိမ်းခွင့်အပေပေးငြိမ်းနိုင်လောက်တဲ့ဉာဏ်အစဉ်တန်းကိုရောက်စေခြင်းပါတယ်ရောက်အောင်အားထုတ်စေခြင်းပါတယ်တဲ့အခုဘုန်းကြီးပြောတဲ့ဒီဝိပဿနာဥရိယဗျာဉာဏ်အစဉ်လောက်လေးမဟုတ်ဘူးဒီမိမိရဲ့ဓမ္မပီတိဓမ္မရတ္တလေးလောက်နဲ့ကျင့်တတ်မနေနဲ့ အပယ်ဘေးငြိမ့်နိုင်လောက်တဲ့ဉာဏ်ဆင့်ကိုရအောင်အထုပါလို့ဆရာတော်ဘုရားကြီးကတိုက်တွန်းစကားမြွတ်ကြားလေးရှိပါတယ်။အဲ့ဒီဉာဏ်လေးရပြီဆိုပြီးတော့ငါအပယ်ကတော့လွတ်ပြီဆိုပြီးတော့ခြေနှံ့မနေပါနဲ့ဦးနဲ့။ဆင်းရဲငြိမ့်နိုင်တဲ့အစဉ်တန်းဉာဏ်အစဉ်တန်းရအောင်လဲအထုပါအောင်နဲ့။ဘာငြိမ့်နိုင်တဲ့အစဉ်လဲ။ဆင်းရဲငြိမ့်နိုင်တဲ့အစဉ်ဆိုတာကတော့အထတမဉဏ်ဖူဉဏ်ကိုဆိုလိုပါတယ်။အဲ့ဒီဉာဏ်အစဉ်တန်းကိုရအောင်အထုပါ တကယ်လို့မိမိဟာပါရမီတူးမရှိလို့အဲ့ဒီဉာဏ်အစဉ်တန်းထီအောင်မရောက်ဘူးဆိုရင်လည်းပဲစိတ်ကြမ်းဒေါသကြီးကိုပယ်နိုင်တဲ့ဉာဏ်အစဉ်တန်းကိုရောက်အောင်အထုတ်ပါစိတ်ကြမ်းဒေါသကြီးကိုပယ်နိုင်တဲ့ဉာဏ်အစဉ်တန်းဟာအနာဂါမိမဉာဏ်ဖို့ဉာဏ်ဘာဉာဏ်လဲဟေးမဲ့30ဖို့30အဲ့ဒီအနာဂါမိမဉာဏ်ဖို့ဉာဏ်အဆင့်ကိုရောက်အောင်အထုတ်ပါဒီဉာဏ်အဆင့်တွေထိအောင်ကိုမရောက်ဘူးပါရမီမရှိဘူးအရိယာမဉာဏ်မရနိုင်ဘူးဆိုရင်တောင် ရှုမှတ်မှုနဲ့ပယ်နိုင်အောင်ကြိုးစားပါ။ဘာနဲ့ပယ်နိုင်အောင်ကြိုးစားဖြစ်ပေါ်လာတဲ့စိတ်ကြမ်းဒေါသကြီးကိုဒေါသစိတ်လေးဖြစ်လာရင်အဲ့ဒီဒေါသစိတ်လေးကိုတခါတည်းငြိမ်းသွားအောင်စိတ်ဆိုးရင်စိတ်ဆိုးတယ်စိတ်ပြည့်ရင်စိတ်ပြည့်တယ်ဒါလေးကိုဒီစိတ်ကလေးကိုပဲပြန်ပြီးဒေါသစိတ်လေးကိုနောက်ကတတိနဲ့ရှုမှတ်ပေးလိုက်ပါတဲ့အဲ့ဒီလိုတတိနဲ့ရှုမှတ်ပေးလိုက်ရင်ဒီဒေါသတွေငြိမ်းသွားနိုင်ပါတယ်ဘာကြောင့်ဒီဒေါသကိုငြိမ်းစေချင်တာလဲဆိုရင်ဘုန်းကြီးတို့အခုဘာသာရေး လိုက်စားနေကြတဲ့ပုဂ္ဂိုလ်များပေါ့ဘာသာရေးအသင်းအဖွဲ့ပုဂ္ဂိုလ်များအသင်းအဖွဲ့ဝင်များဘာသာရေးကိုဦးစီးကောင်းဆောင်ဆောင်ရွက်နေကြပြီးတော့အဲ့ဒီမှာဒီလိုဒေါသစိတ်ကြမ်းကြီးပါလာပြီဆိုရင်မျက်နှာပေါ်မှာတခါတည်းပေါ်လွင်လာတယ်လောဘနဲ့မတူဘူးဒေါသကပို့ပြီးပေါ်လွင်လွယ်တယ်ပေါ်လွင်လဲပြီဆိုရင် ပေါ်လွင်လာပြီဆိုရင်ဘေးကပုဂ္ဂိုလ်တွေကဟောဒီပုဂ္ဂိုလ်ကြီးကဘယ်နဲ့လဲဘာသာရေး ဦးစီးကောင်းဆောင်လုပ်နေပြီးတော့ဒေါသကြီးလိုက်တာဘာတရားမှမရှိတဲ့ပုဂ္ဂိုလ်ပဲလို့အကဲ့ရဲ့ခံရလိမ့်မယ်ကိုဆောင်ရွက်နေတဲ့ကိုယ့်ရဲ့ဆောင်ရွက်ချက်တွေလည်းလကားဖြစ်ကုန်လိမ့်မယ်ဘုန်းကြီးတို့အထူးအဖြင့်အခုလိုတရားဓမ္မတွေလိုက်စားနေတဲ့ယောဂီများအတွက်လည်းပဲဒီဒေါသစိတ်ချမ်းကြီးကိုအထူးပယ်နိုင်ဖို့လိုအပ်သလားမလိုအပ်ဘူးလားအထူးအဖြင့်ဒီလိုဝိပဿနာတရားတွေဟောပြောနေတဲ့ကမ္မထမ်းဆရာများလည်းပဲ အရိယာမဲ့နဲ့မပယ်နိုင်သေးဘူးအနာဂါမိမဲ့နဲ့မပယ်နိုင်သေးဘူးဆိုရင်တောင်ဘုန်းကြီးတို့ဒီဒေါသစေချမ်းကြီးကိုရှုမှတ်မှုလေးနဲ့ပယ်နိုင်အောင်ကြိုးစားဖို့ရောမလိုအပ်ဘူးလားဒီကမ္မထန်တရားတွေလောဘတွေနည်းအောင်ဒေါသတွေနည်းအောင်လောဘကင်းအောင်ဒေါသကင်းအောင်ဟောပြောနေတဲ့ကမ္မထန်ဆရာကနေရာတိုင်းဒေါသပဲကြီးနေတယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ရဲ့တဏ္ဍာမှာတရားရှိသလားမရှိဘူးလား မရှိဘူးကိုတဲကိုတန်တန်မှာလည်းတရားမရှိဘဲနဲ့ဒီတရားတွေကိုတော့အသုံးမချဘဲနဲ့သူများနာအသုံးချဖို့ဟောပြောနေတာနဲ့တူသွားမယ်ကိုဖော်တဲ့ဆေးကိုကိုမစားဘဲနဲ့သူများနာလိုက်တိုက်ကျွေးနေတဲ့ဆရာလိုဖြစ်သွားတတ်တယ်ဒါကြောင့်မို့ကမ္မထမ်းဆရာဟာလည်းပဲဒီလိုဒေါသစေချမ်းကြီးတွေရှုမှတ်မှုလေးနဲ့ပဲဖြစ်စီပယ်နိုင်ဖို့တကယ်လို့ဆရာတော်ဘုရားကြီးကရှုမှတ်မှုနဲ့မပယ်နိုင်ရင်တောင်ဆင်ခြင်ပြီးပယ်ပါတဲ့ဘယ်လိုပယ်ခိုင်းတာလဲ ဆင်ခြင်ပါတဲ့ဒီပုဂ္ဂိုလ်ကဒီလိုပဲပြောတတ်တယ်ဒီလိုပဲဆိုတတ်တယ်သူ့ရဲ့ဝါသနာသူ့ရဲ့အကျင့်စေကဒီလိုပဲရှိတာပဲလေဆိုပြီးတော့အဲ့ဒီလိုသူ့ဘောမှာဘာမှအပြစ်မတင်မဲနဲ့ဒီလိုဆင်ခြင်ပြီးတော့ပဲခွင့်လွတ်စေလေးနဲ့ဒီဒေါသစိတ်ချမ်းတွေကိုပယ်ပါလို့ဆရာတော်ဘုရားကြီးကပြောထားတာဘာကြောင့်လဲဆိုတော့အခုဘုန်းကြီးတို့တရားဓမ္မတွေအခုဘုရားဘာသာဝင်တွေဟာအခုဘုန်းကြီးတို့တရားဓမ္မတွေပြောပြခြင်းအရာဘုန်းကြီးဟာ အခုဒီနေ့ဆိုရင်2009ခုနှစ်ကနေမှအခု2013ခုမှရောက်တာဆိုတော့၄နှစ်တိုင်တိုင်ကြာပါပြီဒီမှာဆိုတာလည်းပဲမြန်မာနိုင်ငံရဲ့ထင်ရှားတဲ့ဆရာတော်ကြီးတွေကြွနေကြတာပါကမ္မထန်ဆရာတွေအဲတော့ကမ္မထန်ဆရာတွေလည်းကြွနေကြတယ်ကြွလာတဲ့ကမ္မထန်စခန်းပွဲတိုင်းဆရာတော်တွေထံမှာတပည့်ခံပြီးတော့နီးခံပြီးတော့အထုတ်ကြတယ်စခန်းတိုင်းစခန်းတိုင်းလှက်ပတ်ပြီးတော့အထုတ်နေပြီးတော့မိမိကဒီဒေါသစိတ်ကြမ်းလေးမှမပယ်နိုင်ဘူးဆိုရင်လေဒီပုဂ္ဂိုလ်မှာတရား ပြည့်စုံသလားမပြည့်စုံသေးဘူးလားအဲ့တော့ဘေးကပုဂ္ဂိုလ်ကဘေးကပုဂ္ဂိုလ်ကဆိုတာတဲ့ကို့မှာအိမ်မှာအတူနေတဲ့ပုဂ္ဂိုလ်ကကို့ပေါ်မှာမင်းဟာကွာအလကားနေအချိန်သွားဖြုံနေတာပါပဲဟိုကပြန်လာရင်မင်းဘာမှမထူးပါဘူးဆိုတော့ကဲကောင်းအောင်မလားမကောင်းတော့ဘူးနော်အဲ့ဒါတတိထားဖို့နော်သွားပြီးတော့ဘယ်စကားလာတော့လဲဘယ်ဆရာတော်လာလို့လဲဆိုသွားမယ်ဆိုသွားပြီပြန်လာတော့လည်းဘာမှမထူးဘူး ကဲအိမ်ငါပုဂ္ဂိုလ်ကပို့ပြီးတော့ကိုယ့်ကိုအထင်သေးစရာမဖြစ်ဘူးလားဒါကိုယ့်ရဲ့အနေထိုင်ကိုယ့်ရဲ့မဆောင်စည်းနိုင်မှုကြောင့်ကိုယ့်ရဲ့မထိန်သိမ်းနိုင်မှုကြောင့်အင်္ဂါပုဂ္ဂိုလ်ကအားပေးရမယ်ဟာအားမပေးတော့ဘူးကိုယ့်ကိုမင်းဟာကွာဘယ်သွားသွားမထူးပါဘူးမင်းဟာအလုံးမလုံးချင်တိုင်းသွားနေတယ်လို့ကြာနေတာအဲ့အချိန်ဖြုံးနေတာပဲဆိုတာမျိုးဖြစ်သွားဒီတော့ကိုဟာတရားတွေတကယ်လိုက်စားနေတဲ့ပုဂ္ဂိုလ်တရားအလုပ်တွေလုပ်နေတဲ့ပုဂ္ဂိုလ်ဆိုရင်ဆရာတော်ဆရာတော်တိုင်းဆရာတော်တိုင်းကလည်းအဆုံးမဩဝါဒတွေပေးခဲ့မှာပါ အဲ့ဒီအဆုံးမဩဝါဒတွေကိုယ်တန်တန်မှာတရားနဲ့မပြည့်စုံသေးတောင်မှအဲ့ဒီအဆုံးမဩဝါဒလေးတိုင်းလိုက်နာပြီးတော့ဘုန်းကြီးတို့ဒေါသစိတ်ချမ်းကြီးတွေရှုမှတ်မှုနဲ့ပဲဖြစ်စီဆင်ခြင်မှုနဲ့ပဲဖြစ်စီပယ်နိုင်အောင်ပယ်ဖို့မလိုဘူးလားတိခတ်မှုတရားလေးလက်ကင်ထားဖို့မလိုဘူးလားအဲ့ဒီလိုဆိုရင်တရားရိပ်တာသွားနေတာဟာသွားရချူနတ်ပါတယ်အင်္ဂါပုဂ္ဂိုလ်ကလည်းအပိယချူနတ်ပါတယ်ဒီလိုမဟုတ်လို့ကတော့ခုနကငါပြောတဲ့အတိုင်းပြောဖို့ပဲရှိမှာပါမယ် အဲ့ဒီတော့ကိုယ့်ကိုအထင်မြင်သေးပြီးတော့ကိုတရားကိုတောင်ဟိုကအထင်မြင်လွဲသွားလိမ့်ဦးမယ်မင်းတရားဘာနေလဲမင်းဟာလည်းဘာမှလည်းမဖြစ်ခဲ့ဘူးဘာမှလည်းမဖြစ်ခဲ့ပဲနဲ့မင်းဒီလိုသွားနေတယ်ဆိုရင်အချိန်ဖြုံးတာပဲအိမ်မှာဒီမှာကလေးတွေအတွက်ကလေးတွေဝေယဝတ်စာတွေငါတယောက်တည်းလုံနေရတာစသည်ဖြင့်ကိုယ့်ဘုံမှာအပြစ်တင်ကုန်မယ်အဲ့ဒါဘာကြောင့်လဲကိုယ့်ရဲ့ဒီညံ့ဖျင်းမှုကိုယ့်ရဲ့ဒီမှာစောင့်စည်းရမယ့်ဟာတွေမစောင့်စည်းနိုင်မထိမ့်သိမ်းရမယ့်ဟာတွေမထိမ့်သိမ်းနိုင်လို့ ဒါကြောင့်အားလုံးဟာတတိလေးနဲ့စောင့်ရှောက်နိုင်ရင်ကောင်းသလားမကောင်းဘူးလားမျက်စိဘောက်ကလောဘမဝင်အောင်ဒေါသမဝင်အောင်နားဘောက်ကလောဘဒေါသမဝင်အောင်နှာခေါင်းဘောက်လျှာဘောက်ကိုယ်ဘောက်စိတ်ဘောက်ကဘယ်အပေါက်ကမှလောဘဒေါသတွေမဝင်အောင်စောင့်ရှောက်နိုင်ရင်မကောင်းဘူးလားဗျာကဲဒီဆောင်ပုတ်လေးနဲ့ဘုန်းကြီးတို့ဩဝါဒလေးနဲ့ဆုံးသတ်ကြရအောင်နော်အပေပေငိမ့်ခွင့်ဉာဏ်အဆင့်အသင့်ရောက်ပါစေ အပေအပေငြိမ်ကွင်ဉာဏ်အဆင့်အသင့်ရောက်ပါစေဆိုပါပေပေးငြိမ့်နိုင်တဲ့ဉာဏ်အဆင့်ဟာသောတပတ္တိမဉ္ဇဏ်ဘုံဉာဏ်ကိုဆိုလိုတယ်။ဘာဉာဏ်ကိုဆိုလိုတာလဲ။ အေးသောတပတ္တိမဉ္ဇဉ်ဘုံဉာဏ်ကို ရောက်ပြီးအရိယာမဉ္ဇဉ်အရိယာမဲ့နဲ့တခါနဲ့သောတပန်ဖြစ်ပြီးဆိုရင်ကတော့အဲ့ဒီပုဂ္ဂိုလ်ဟာအပယ်လေးပါးလုံးဝမလွတ်မြောက်ဘူးလားဒါကြောင့်မို့မိမိတို့တရားတွေအထုတဲ့ခံမှာဘုဒ္ဓသာသနာတော်နဲ့လည်းတွေ့နေပြီလူဘဝကိုလည်းရနေပြီသာသနာထွန်းကားတဲ့ရမှလည်းလူဖြစ်နေပြီနိလန်းမှန်ကန်စွာနဲ့ညွန်ပြပေးနိုင်တဲ့ဆရာကောင်းတမကောင်းတွေလည်းအမိကိုရနေပြီဆိုတော့ မိမိတို့ဒီဆရာသမားတွေရဲ့အဆုံးအမတိုင်းလိုက်နာကျင့်သုံးပွားများအားထုတ်သွားရင်ဒီပယ်ပြီးငြိမ့်နိုင် လောက်တဲ့ဉာဏ်အဆင့်မရနိုင်ဘူးလားဒါပေမဲ့ဒီဉာဏ်လေးလောက်နဲ့မကျေနပ်ပါနဲ့တဲ့ကေဆိုလိုက်ထိုဉာဏ်ဖြင့်လဲမတော်ပဲဆင်းရဲငြိမ့်ပါစေထိုဉာဏ်ဖြင့်လဲမတော်ပဲဆင်းရဲငြိမ့်ပါစေ ဟေးသာသနာတော်နဲ့တွေ့လူဘဝကိုရပြီးတော့ဆရာကောင်းတမကောင်းနဲ့တွေ့နေပါလျက်သားနဲ့ဒီပဲလွတ်နိုင်လောက်တဲ့ဉာဏ်စင်လေးလောက်နဲ့ရှင်းနှမနေနဲ့တကယ်ကိုဆင်းရဲငြိမ်းနိုင်လောက်တဲ့ဝိမု ക്തി ဒုက္ခဆိုတဲ့လွတ်မြောက်မှုချမ်းသာကိုရနိုင်တဲ့ဉာဏ်အစဉ်တန်းကိုရအောင်အထုပါအဲ့ဒီဉာဏ်စင်တန်းရောက်ပြီဆိုရင် နောက်ထပ်ဘဝခန္ဓာရပါအောင်မလားဘဝခန္ဓာမရတော့ဘူးဆိုဆင်းရဲအလိုမငြိမ့်မိဘူးလား ဒီအဲ့ဒီညာအစဉ်တန်းကိုရအောင်ကြိုးစားပါအထုတ်ပါအထုတ်ရင်မရနိုင်ဘူးလားမြတ်စွာဘုရားကငါဘုရားရဲ့သာသနာတော်မှာသာသနာ9000မကဘူး9000ကျော်သွားပြီစီငါဘုရားညွှန်ကြားတဲ့အတိုင်းသာရိုးရိုးသေးသေးလိုက်နာပြီးကြိုးကြိုးစားစားကျင့်သုံးအထုတ်နေရကြမယ်ဆိုရင်ယဟန္တာတို့ဖြင့်မစိတ်သုံးနိုင်ဘူးတဲ့ဒီလောကကြီးအဲ့တော့ကြိုးစားမယ်ဆိုရင်ယဟန္တာထီအောင်မဖြစ်နိုင်ဘူးလားဟေးအပေဘေးက လွတ်နိုင်လောက်တဲ့ဉာဏ်စင်တန်းနဲ့ကျင့်နှံ့အားရမနေဘဲနဲ့အဲ့ဒီဆင်းရဲငြိမ့်နိုင်လောက်တဲ့ဉာဏ်စင်တန်းကိုရအောင်အားထုတ်ပါတကယ်လို့ပါရမီမပြည့်စုံသေးလို့အဲ့ဒီဉာဏ်စင်တန်းမရဘူးဆိုရင်တောင် ဖြစ်ပေါ်လာတဲ့စိတ်ကြမ်းဒေါသကြီးကိုပယ်နိုင်တဲ့ဉာဏ်စင်တန်းကိုရအောင်အားထုတ်ပါတဲ့ဖြစ်ပေါ်လာညာစိတ်ကြမ်းများပယ်ရှားနိုင်ပါစေဖြစ်ပေါ်လာညာ စိတ်ကြမ်းများပယ်ရှားနိုင်ပါစေသုငီဖြစ်ပေါ်လာတဲ့အဲ့ဒီစိတ်ကြံဒေါသကြီးတွေကိုပယ်နိုင်တဲ့ဉာဏ်အစဉ်တန်းရအောင်အထုပ်ပါအနာဂမ်မိမဉဏ်ဖူဉဏ်ရအောင်တကယ်လို့အဲ့ဒီအနာဂမ်မိမဉဏ်ဖူဉဏ်ထိအောင်ရအောင် အားထုတ်နိုင်လောက်တဲ့ပါရမီတူမရှိသေးဘူးမရနိုင်သေးဘူးဆိုရင်လည်းပဲဖြစ်ပေါ်လာတဲ့စေကြံဒေါသကြီးကိုရှုမှတ်မှုလေးနဲ့ပယ်နိုင်အောင်ကြိုးစားပါ။ဘာနဲ့ပယ်နိုင်ရမှာလဲ။ဟေးအဲ့ဒီစေကြံဒေါသကြီးဖြစ်လာရင်အဲ့ဒီဒေါသစီလေးကိုရှုမှတ်မှုလေးနဲ့ပယ်ပါ။ရှုမှတ်ပြီးတော့ပယ်လိုက်ပါ။အဲ့ဒီရှုမှတ်ပြီးတော့ပယ်နိုင်သွားပြီဆိုရင်လည်းပဲကိုယ်မှာဘာမှဆင်းရဲမရနိုင်တော့ပါ။တကယ်လို့မိမိဟာစေကြံဒေါသကြီးကိုရှုမှတ်မှုနဲ့တောင်မပယ်နိုင်ဘူးဆိုရင်ဆင်ကျင်ပြီးတော့ပယ်ပါ ဘယ်လိုပယ်ရမှာလဲနဲ့အေးဆင်ញင်ပြီးတော့ပယ်ပါဒီဒေါသကြီးဖြစ်လာပြီဆိုရင် မျက်နှာပေါ်မှာလည်းပဲအဲ့ဒီမှာထီထင်ရှားလာတဲ့အတွက်ကြောင့်မမြင်လို့လည်းမကောင်းဘူးတကယ်လို့မိမိဟာဒီစိတ်ထဲကနေဖြစ်ပေါ်လာတဲ့ဒေါသကိုနှုတ်ထီအောင်ရောက်သွားမယ်ဆိုရင်လည်းချမ်းချမ်းထန်းထန်းစကားတွေထွက်လာမယ်မသိတော့တော့တရားတွေအမြဲတမ်းလိုက်စားနေတဲ့ပုဂ္ဂိုလ်ဟာအမလီစကားပြောတာချမ်းထမ်းလိုက်တာပါလားဒီလိုစကားတွေတရားတရားစခန်းလိုက်ပြီးတော့အထုတ်နေတဲ့ပုဂ္ဂိုလ်ကပြောတာတဲ့ဆိုရင်တခါလေ အင်မတန်မိမိရဲ့ဂုဏ်သိက္ခာတွေအကုန်လုံးကျသွားပြီမိမိရဲ့တရားဟိုပြတ်တနေတဲ့ဆရာသမားတွေရဲ့ဂုဏ်သိက္ခာတွေရောမကျဘူးလားကျသွားတာပဲအဲ့တော့ဒီနှုတ်တင်မဟုတ်ဘဲနဲ့တခါလဲမထိန်သိမ့်နိုင်ပဲနဲ့ကာယကံမြောက်ကျူးလွန်မိပြီဆိုရင်ဘုန်းကြီးတို့ထောင်တန်းနေအဖမ်းအဆီးတွေခံရပြီးတော့ဒုက္ခတွေမရောက်နိုင်ဘူးလားဒီဘဝမှာဒီလောက်ဒုက္ခရောက်ပြီမယ်လို့နောင်ဘဝကြပြန်တော့လည်းပဲဒီတဲ့ဒီတဲ့ပို့ပြီးတော့အပယ်ဆင်းရဲတွေထိအောင်မခံစားရဘူးလား ခံစားရမှာပဲဒါကြောင့်မို့အဲ့ဒီစေကြံဒေါသကြီးကလက်ခံထားရမှာလားပယ်ရမှာလားဒါကြောင့်စွမ်းနိုင်သည်မြအဲ့ဒီလိုရှုမှတ်မှုနဲ့ပယ်ပါဒီလိုမှရှုမှတ်မှုနဲ့ပယ်လို့မရရင်အခုပြောတဲ့အတိုင်းဒီစေကြံဒေါသကြီးဟာမကောင်းကျိုးဆိုးကျိုးကိုသာပေးနိုင်တဲ့ဒေါသကြီးပဲငါဒီဒေါသကြီးလက်ခံထားလို့မဖြစ်ဘူးဆိုပြီးတော့ကိုယ့်အကူဆင်ကျင်ပြီးတော့ပယ်ပါတဲ့ကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးဟာတရားစခန်းအောင်ပွဲတိုင်းအောင်ပွဲတိုင်းကိုဒီဩဝါဒလေး၃ချက်ကိုပေးပါတယ် ဒါကြောင့်ဘုန်းကြီးတို့ဒီနေ့ဓမ္မနန္ဒဝိဟာရကျောင်းတိုက်တော်ကြီးအတွင်မှာဆင်ရင်ကျင်းပတဲ့မဟာသတိပဋ္ဌာန်ဝိပဿနာ9ရက်အချိန်ပြည့်တရားစခန်းပွဲကြီးမှာဝင်ရောက်အားထုတ်ကြတဲ့ပုဂ္ဂိုလ်များဟာလည်းပဲဒီကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးချမှတ်ခဲ့တဲ့ပေးတော်မူခဲ့တဲ့ဒီဩဝါဒတော်အတိုင်းလိုက်နာကျင့်သုံးနိုင်ကြခြင်းအပြင်မိမိတို့အလိုရှိရသောဆင်းရဲငြိမ်းရာနိဗ္ဗာန်ကိုမဉ္ဇဏ်ဖူဉ္ဇဏ်ဖြင့်လျင်မြန်စွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေ။ ကဲရေစက်မိုးစက်လေးခြားကြရအောင် အားလုံးရေစက်ခွက်လေးတွေကန်ညာအားလုံးပဲမိမိတို့ကုသိုလ်စုစုတွေကိုကိုယ့်ဟာကိုယ်အာယုံပြုထားနော်ကိုယ်ကကုဓမ္မဒါနအမတဒါနအနေအချင်းတရားစခန်းပွဲကြီးဖြစ်မြအောင် လူတန်းရတဲ့မတ္တိလူတန်းရတဲ့ကုသိုလ်တွေနောက်ပြီးတော့ဒီတရားစခန်းပွဲကြီးအတွင်းမှာ ပါဝင်ပြီးတော့အာရဒါနစွမ်းဒါနတွေအာယုံစွမ်းနေစွမ်းနေ လူတန်းရတဲ့ကုသိုလ်တွေဒါတွေကတော့ကိုယ့်အကိုအာယုံပြုထားနောက်ပြီးတော့ဆရာတော်ဘုရားများကိုဓမ္မပူဇာဖြစ်ဖြင့်ပူဇော်ရတဲ့ကုသိုလ်တွေမိမိတို့စောက်တည်ဆောင်ထင်ရတဲ့သီလကုသိုလ်တွေမိမိတို့အချိန်နဲ့တပြေးညီစက္ကန့်မိနစ်နာရီမလရှုပွားအထောက်အတဲ့ဘာဝနာကုသိုလ်တွေအဲ့ဒီကုသိုလ်စုစုတွေကိုခုအမိဖာမှာစာပြီးတော့ဝိနည်းများကိုမြတ်တမ်းပေးဝေပေးမှာဖြစ်တယ်နော်အလုံးလိုက်ဆိုကြဣဒံမေပုံညာနိဗ္ဗာန်တပစ္စယော ဟောတုအရှင်ဖျားတပည့်တော်တို့သည်တန္တရာဝဆင်းရဲမှလျင်မြန်စွာလွတ်မြောက်၍နိဗ္ဗာန်ကို မျက်မှောက်ပြုပါရစေခြင်းအကျိုးငှာ၎င်းဗုဒ္ဓမြတ်စွာသာသနာတော်ရှေးစွာတည်တံ့ခြင်းထွန်းကားခြင်းကြီးပွားခြင်း စီပင်ခြင်းအကျိုးငှာ၎င်းအမေရိကန်နိုင်ငံကာလီဖိုးနီးယားပြည်နယ်ဟမ်မွန်ဘေးမြို့ဓမ္မနန္ဒဝိဟာရကျောင်းတိုက်တော်ကြီးအတွင်၌ဆင်ရင်ကျင့်ပတ်အပ်သောမဟာတတိပဋ္ဌံခုနှစ်ရက်အချိန်ပြည့် တရားစခန်းပွဲကြီးဖြစ်မြောက်အောင်မတီလူဒန်းရသောဒါနကုသိုလ်ဒီစခန်းပွဲကြီးအတွင်၌ယောဂီသူတော်စင်တို့အားအာယုံစွမ်းနေစွမ်းတို့ဖြင့်နေ့စဉ်နေ့တိုင်းဆက်ကံလူဒန်းညရသော ဒါနကုသိုလ်ထိုမှတပါတရဏဂုံ၃ပါးနှင့်တကွအင်္ဂါ၈ပါးနှင့်ပြည့်စုံသော သီလတော်မြတ်တို့ကိုကျင့်သုံးဆောက်တည်ရသောသီလကုသိုလ်ခုနှစ်ရက်တိုင်တိုင်မဟာတတိပဋ္ဌံဝိပဿနာတရားတို့ကို ရှုပွားအားထုတ်ရသောဘာဝနာကုသိုလ်တရားဟောရသောကုသိုလ်တရားနာရသောကုသိုလ်တရားစခန်းပွဲကြီးဖြစ်မြောက်အောင်မြင်အောင်စခန်းဝင်ယောဂီများချမ်းချမ်းသာသာပွားများ အားထုတ်နိုင်ရန်ဝေယဝဆ အမှုကိစ္စတို့ကို အချိန်ပြည့်ဆောင်ရွက်ကြရသော ဝေယဝဆကုသိုလ်အစရှိသောကုသိုလ်ပေါင်းတို့၏ကုသိုလ်ပေါင်းသည်အာသဝတရားလေးပါးတို့၏ကုံရာကုံချောင်းဖြစ်သောဆင်းရဲခတ်သိမ်းတို့၏ငြိမ်းရာဖြစ်သော နိဗ္ဗာန်ကိုမေညာဖူညာဖြင့်လျင်မြန်စွာဆက်ရောက်၍မျက်မှောက်ပြုရပါလိုကုန်၏အရှင်ဘုရားယနေ့ယခုလှူဒန်းရသောဤကောင်းမှု အစုစုတို့ဤအဖို့ပါကကို အမိအဖတို့အားအမျှပေးဝေပါကုန်၏ အဆွေအမျိုးတို့အားအမျှပေးဝေပါကုန်၏ဆရာသမားတို့အားအမျှပေးဝေပါကုန်၏ကိုဆောင်နံအိမ်ဆောင်နံဝင်းချံဆောင်နံရက်ွက်ဆောင်နံမြို့ဆောင်နံဤရိတ်တာဆောင်နံသာသနာတော်ဆောင်နံလောကကိုဆောင်ရှောက်ကြကုန်သော နတ်ပေါင်းတို့အားအမြတ်ပေးဝေပါကုန်၏တရားမင်းယမမင်းမှစ၍အလုံးစုံသောတတဝါပေါင်းတို့အားမြတ်ပေးဝေပါကုန်၏အလုံးစုံသောတတဝါပေါင်းတို့သည်ယနေ့ယခု တပည့်တော်တို့ပြုစုရသော ဤကောင်းမှု၏အဖို့ပါကကိုတပည့်တော်တို့နှင့်အတူအညီအမျှရကြ၍ကိုယ်စိတ်နှဖျားချမ်းသာကြသည်ဖြစ်ကြပါစေတော်အာလုံးကြာကြသမျှအမျှအမျှအမျှ ပြုတော်မူကြပါကုန်လောသာဓုသာဓုသာဓုအလုံးကြာကြာသမျှအမြအမြအမြပြုတော်မူကြပါကုန်လောသာဓုသာဓုသာဓုအလုံးကြာကြာသမျှအမြအမြအမြ ယူတော်မူကြပါကုန်လောသာဓုသာဓုသာဓု